2008ခုနှစ်အောက်တိုဘာလ29ရက်နေ့နေ့လယ်3နာရီ15မိနစ်အဲ25မိနစ်ချိန်မှာဘုန်းကြီးတို့တရားဝတ်စာမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာကျင့်ရမယ်သိက္ခာသုံးပါးအဲဒီသိက္ခာသုံးပါးထဲမှာတစ်ခါမုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များ မုတ်ချပြုလုပ်ရမည်ကောင်းမှုကုသိုလ်ကအကျယ်အားဖြင့်တော့10ပါးအကျဉ်းအားဖြင့်တော့3ပါးရှိတယ်မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်ကိုပုံညာကရိယာဝတ္ထုလို့ခေါ်တယ်ပုံညာကရိယာဝတ္ထုဆိုတာကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်လို့အဓိပ္ပာယ်ရတယ် ကောင်းကျိုးတို့ဤတရားဖြစ်၍ဆိုတာကောင်းကျိုးချမ်းသာကိုပေးတတ်တဲ့အတွက်မုတ်ချပြုရမည်ကုသိုလ်ကောင်းမှုလို့တိုက်ရိုက်ဆိုလိုတယ်အဲ့ဒီကုသိုလ်ကောင်းမှုကအခုနပြောသလိုကျဲအားဖြင့်10ပါးအကျင့်အားဖြင့်3ပါးဒီတော့အဲ့ဒီကုသိုလ်အကွဲအပြားကို မပြောသေးခင်ကုသိုလ်ဆိုတဲ့ စကလုံးရဲ့အတိတ်ပဲအရာကုသိုလ်ဆိုတာဘာကိုခေါ်တယ်အကုသိုလ်ဆိုတာဘာကိုခေါ်တယ်လို့နားလည်ဖို့လိုတယ်တခါတရံကြတော့ကုသိုလ်နဲ့အကုသိုလ်ကောင်းမှုနဲ့မကောင်းမှုမခွဲခြားတတ်ပဲရှိတဲ့အခါတချို့နေရာမှာရှိတတ်တယ်ဒါကြောင့်ကုသိုလ်ဆိုတာဘလို့သဘောရှိတယ်အကုသိုလ်ဆိုတာဘလို့သဘောရှိတယ်ဆိုတာနားလည်တော့ ကုသိုလ်နဲ့အကုသိုလ်ခွဲခြားတတ်ဒီဟာကိုဘုန်းကြီးကမကြာခဏတော့ပြောလို့ရှိပါတယ်ဒါပေမဲ့အခုမပြောတာကြားတော့ဒီနေ့ကစာအုပ်တို့သွားဖတ်မိမှာပဲဟောဒါရသေးသေးချာချာတိတိကျကျမသိတဲ့ပုဂ္ဂိုလ်တွေများနေတာပဲပြောမှာစာအုပ်ကထေရဝါဒဗုဒ္ဓဘာသာကို နားလေသဘောပေါက်ခြင်းဆိုအဓိပ္ပာယ်အဲ့လိုစာအုပ်နာမည်တတ်ထားတယ်သူစာအုပ်ရေးသလိုပဲထေရဝါဒဗုဒ္ဓဘာသာဆိုပေမဲ့လို့ကိုဗုဒ္ဓဘာသာ အကြောင်းခြေချင်းမြင့်မြင့်တိတိကျကျမသိတာနားမလဲကြတာကတော်တော်များများရှိကြသေးတာ။ဒါကြောင့်သူကသူရဲ့ကိုချင်းစာပြီးတော့စာအုပ်နာမည်တတ်တယ်နဲ့တူပါတယ်။ထေရဝါဒဗုဒ္ဓဘာသာကို ကြားထဲမှာတော့စကလုံးလေးပါသေးတယ်မေ့တယ်ထေရဝါဒဗုဒ္ဓဘာသာကိုနားလည်သဘောပေါက်ခြင်းအဲ့ဒီစာအုပ်ထဲမှာဘုန်းကြီးပြောနေကြရှင်းပြနေကြအဓိပ္ပာယ်လေးသူကထည့်ထားတယ်။ဘာကြောင့်လဲဆိုတော့သူကဘုန်းကြီးစာတွေဖတ်လဲဖတ်တယ်သူကသဘောလဲကြတယ်။အဲဒါကြောင့်အဲ့ဒီမှာကုသိုလ်နဲ့အကုသိုလ်ခွဲခြားပုံသူကထည့်ပြထားတယ်။ရေးသူကစာရေးဆရာ န်းလွင်ဒါပေမဲ့ရေးတာကတော့ဟိုရင့်ကြမှာပါသူယဟန်ဖြစ်မှရေးတာကွယ်လွန်တော့လည်းယဟန်ဖြစ်နေပဲကွယ်လွန်သွားတယ်စာရေးဆရာဆန်းလဲဆိုစာပေလိုက်စားတဲ့လူတော့သိပါတယ်သူကမူလကမွတ်စလင်နောက်မွတ်စလင်ကမှဘာသာရေးစာပေတွေဖတ်ပြီးတော့ခရိယာန်ဖြစ်သွားတယ်ခရိယာန်ဖြစ်ပြီးတော့ ဗုဒ္ဓဘာသာစာပေနဲ့တိုးသွားတဲ့အခါကျတော့ဗုဒ္ဓဘာသာဖြစ်တယ်။နောက်ကြတရားလည်းအထုတ်ပါတယ်။ဗုဒ္ဓဘာသာအကြောင်းတော်တော်ခြေခြေမြင့်မြင့်ကလေးသဘောပေါက်နားလည်တဲ့ပုဂ္ဂိုလ်ပါပဲ။အဲဒါဘုန်းကြီးရှင်းပြတဲ့အချက်ကိုသူ့စာအုပ်ထဲမှာထည့်ထားတော့အဲ့ဒီခါကျတော့ဘုန်းကြီးကသတိရတော့ငါဒါလေးတွေမပြောရတာကြားပါပြီကောလို့ အဲတချို့ယောဂီတွေလည်းမကြားရမသိရသေးဘူးပြောအောင်မှပဲလို့အဲ့လိုဖြစ်လာအဲမနေ့ကလည်းပဲပြောခဲ့ပါပြီစာအုပ်တော့ထဲ60ရွယ်ဆိုတဲ့စာအုပ်ထဲမှာအဲဟိရိနဲ့ဝတ္တပဒီကထုတ်ထားတဲ့ဩဝါဒအဲ့ဒီအတိုင်းသူထည့်ထားတာတွေ့ရတယ်အဲ့ဒီခါကျတော့တတိယရတာတတိယတော့မပြောမှပဲ ကုသိုလ်နဲ့အကုသိုလ်ကိုအဘိဓမ္မာဒေသနာတော်မှာမြတ်စွာဘုရားတိတိကျကျသဘောသဘောထားကွဲပြားခြားနာပုံကိုမိတ်ကြထားတယ်ကုသလအနဝိဇဒုက္ခဝိပါကလက္ခဏာအကုသလသာဝိဇဒုက္ခဝိပါကလက္ခဏာအဲ့လိုမိတ်ကြထားတယ်ဒါတော့သာမန်ဘာသာပြန်ရင်တော့တိတိကျကျရှင်းရှင်းလင်းလင်း ငုံနေတဲ့အတိပဲမသိသေးတော့နားမလဲပေါ့လေအကျယ်အကျယ်အကျယ်တော်ဘာသာပြန်လိုက်လို့ရှိရင်နားလဲပါလားဒီတော့ကုသိုလ်ဆိုတာကုသလကုသလဆိုတာဒီစကလုံးရဲ့သရာနီးအရာအတိပဲကမကောင်းမှုအကုသိုလ်တို့ကိုပယ်ဖြတ်တတ်သောတရားလို့အဲ့လိုအတိပဲဖွင့် မကောင်းမှု အကုသိုလ်တို့ကိုပယ်ဖြတ်တတ်သောတရားကုသိုလ်ပြုတဲ့အခါကျတော့မကောင်းမှုအကုသိုလ်ကမဖြစ်ပွားနိုင်တော့ဘူးကုသိုလ်တရားတွေကဖြစ်ပွားနိုင်တော့အဲ့ဒီကုသိုလ်ကအကုသိုလ်ကိုပယ်ဖြတ်တယ်လို့ဆိုတော့ဒါတော့မကောင်းမှုအကုသိုလ်ကိုပယ်ဖြတ်တယ်ဆိုတော့မကောင်းမှုဆိုတာဘာလဲဆိုတော့အပြစ်ရှိနေတဲ့ဟာတွေ တဏီအပြစ်တွေတတ္တဝါတွေခံစားနေရတဲ့အပြစ်တွေပြုလုပ်နေတဲ့အပြစ်တွေအဲ့ဒီအပြစ်တွေကိုမကောင်းမှုအကုသိုလ်လို့ခေါ်တာဒီတော့အဲ့ဒီအပြစ်ဆိုတာကဘာလဲလို့တခါမေးเสียရှိပြန်တယ်ဘယ်လိုဟာအပြစ်လဲအပြစ်ကဒေသအလိုက်အပြစ်ဟုတ်မဟုတ်ကြွားခြားတာရှိတယ် နိုင်ငံအလိုက်ကွာခြားတာလည်းရှိတယ်ကိုယ်ွယ်တဲ့ဘာသာအလိုက်အပြည့်အယူဆကွာခြားတာလည်းရှိတယ်ဥပမာမွတ်စလင်ဘာသာဆိုအင်းနေဆိုနွားတတ်ပြီးတော့အလ္လာရှင်မြတ်ပူဇော်ရတယ်အဲ့ဒါကုသိုလ်ပဲသူတို့ယူဆတယ်အဲ့တော့အဲ့ဒီမှာတော့သူတို့ယူဆရနွားတတ်တာအပြည့်မရှိတဲ့ကုသိုလ်လို့သဘောသက်ရောက် ဒါကခရစ်ယာန်များကြတော့လေကျက်ဝဲဘဲငှဲ့အစာရှိတဲ့တ attva တွေဟာထာဝရဘုရားသခင်ကလူတွေစားဖို့ရာဖန်ဆင်းပေးထားတဲ့ဟင်ဒီဟင်ရတာမျိုးပဲဒါကြောင့်ကျက်သဝက်သငှက်သစားလို့အပြစ်မရှိဘူးလို့သူတို့ယူဆတယ်ဒါပေမဲ့ဗုဒ္ဓဘာသာကျတော့ဒီလိုမဟုတ် သက်ရှိတတ္တဝါတတ်တယ်ဆိုလို့ရင်လို့အေယာမပြည့်ကြီးပဲအဲ့ဒါလိုယူဆတယ်ဒါတော့အပြစ်ဟုတ်တာမဟုတ်တာယူဆခြင်းကွာခြားဒါတော့အပြစ်ဆိုတာဘာလဲလို့ဆိုတော့အပြစ်ဆိုတာထိပါနစ်နာတာအပြစ်ပဲကိုထိပါနစ်နာလဲအပြစ်ပဲစိတ်မှာထိပါနစ်နာလဲပဲ အပြစ်ပဲ။ဘာကြောင့်လဲဆိုတော့မခံလာလို့ကိုယ်ထိပါနစ်နာတာလည်းလူမှမခံနိုင်ဘူးစိတ်ထိပါနစ်နာလည်းမခံနိုင်ဘူးမခံနိုင်ဘူးဆိုတော့ဆင်းရဲပေါ့။ဒါကြောင့်ထိပါနစ်နာမှုဟာအပြစ်။အဲဒါထိပါနစ်နာမှုရှိတဲ့အကြံအတွေးအပြောအဆိုအပြုအမူမနောကံဝစီကံကာယကံဒါတွေဟာအပြစ်ရှိတဲ့ အလုပ်တွေပဲတချို့သူတို့ဘာတွေစိတ်ဆင်းရဲအောင် စိတ်မချမ်းမသာဖြစ်အောင်စိတ်အနှောင့်အယှက်ဖြစ်အောင် လုပ်တယ်လုပ်တော့အဲ့ဒီအလုပ်ဟာသူတို့ဘာစိတ်ဆင်းရဲစိတ်မချမ်းသာအောင်လုပ်တဲ့အပြစ်ရှိတယ်ဒါကြောင့်မလို့အပြစ်ရှိတဲ့အလုပ်ဘာကြောင့်အပြစ်ရှိတယ်လို့ပြောရသလဲထိပါနိနာသွားလို့အပြစ်ဖြစ်တယ်ထိပါနိနာမှုမရှိရင်တော့အပြစ် အပြစ်မရှိဘူးပေါ့ဒါကြောင့်တစ်စုံတစ်ခုပြုလုပ်တဲ့အခါမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိပါးနဲ့နာစေမှုရှိရင်အဲ့ဒီအလုပ်ဟာအပြစ်ရှိတဲ့အလုပ်မိမိကိုရောသူတစ်ပါးကိုပါဘယ်သူမှမထိပါးမနဲ့နာစေဘူးဆိုလို့ရှိရင်အဲ့ဒီအလုပ်ဟာအပြစ်ကင်းတဲ့အလုပ်အပြစ်ရှိတဲ့အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကြောင့် ဖြစ်ပေါ်မဲ့အကျိုးကဆိုးကျိုးလားကောင်းကျိုးလားဆိုးကျိုးပဲဒီလိုဆိုလို့ချင်းအပြစ်ရှိတဲ့အလုပ်လှုပ်ထိုက်သလားမလှုပ်ထိုက်ဘူးလားအဲ့ဒါကိုအကုသိုလ်လို့ခေါ်တာပေါ့ဒါအပြစ်ရှိတဲ့အလုပ်ဘာကြောင့်အပြစ်ရှိသလဲတူးဥကိုထိပါနစ်နာစေသောကြောင့်အပြစ်ရှိတယ်ဒါကြောင့်အဲ့ဒီအလုပ်ဟာအကုသိုလ် သူကိုမှပထိပါမနစ်နာစေဘူးဆိုရင်အပြစ်မရှိဘူးဒါကြောင့်သုံးတစ်ခုလှုပ်လို့အဲ့ဒီအလုပ်ဟာဘသူကိုမှထိပါနစ်နာစေမှုမရှိပဲတူကိုအကျိုးကျေးဇူးပြုတယ်ဆိုလို့ရှိရင်အဲ့ဒီအလုပ်ဟာအပြစ်ရှိတဲ့အလုပ်လားမရှိတဲ့အလုပ်လားမရှိတဲ့အလုပ်ဆိုတော့ကုသိုလ်ဟုတ်ကဲ့လား အဲ့ဒီအပြစ်မရှိတဲ့အလုပ်ကုသိုလ်အလုပ်ကိုကောင်းမှုအလုပ်ကိုလုပ်ပြီးဆိုရင်တော့သူ့ကြောင့်ဖြစ်မဲ့အကျိုးတရားကဘာလဲကောင်းကျိုးချမ်းသာဟုတ်ကဲ့လားအဲ့ဒါလို့ကုသိုလ်နဲ့အကုသိုလ်ကိုခွဲခြားရတယ်ကောင်းမှုနဲ့မကောင်းမှုခွဲခြားရတယ်ဒါကြောင့်ကောင်းမှုကုသိုလ်ဆိုသည်မှာမြည်သူကိုမြတ် မထိခိုက်မနစ်နာစေသောကြောင့်အပြစ်မရှိသောအလုတ်သည်ကောင်းမှုကုသိုလ်မြည်သူကိုမျှမထိခိုက်မနစ်နာစေသောကြောင့်အပြစ်မရှိသောအလုတ်သည်မကောင်းမှုအကုသိုလ်သူတို့ဘာထိခိုက်နစ်နာစေမှာမဟုတ်ဘူးမိမိထိခိုက်နစ်နာစေလည်းပဲဒါအပြစ်ရှိတာပဲမကောင်းမှုအကုသိုလ်ပဲအဲဘယ်သူကမှမိမိရောသူတို့ဘာရောဘယ်သူကမှ မထိပါမနစ်နာသေးဘူးဆိုရင်တော့ဒါအပြစ်မရှိဘူးအပြစ်မရှိတော့ဒီအလုပ်ဟာဘာလဲကောင်းမှုကုသိုလ်ကောင်းမှုကုသိုလ်ဆိုရဲကဆိုးကျိုးပေးမလားဆင်းရဲကျိုးအချမ်းသာကျိုးပေးမလားပေးမယ်ဟုတ်ကဲ့လားဒါကြောင့်ကောင်းမှုကုသိုလ်ဆိုသည်မှာအဒီအဒီကစားတာမကောင်းမြည်သူကိုမျှမထိပါမနဲ့နာစေသောကြောင့် အပြစ်မရှိသောအလုတ်သည်ကောင်းမှုကုသိုလ်တူဦးကိုထိပါနင်နာစေသောကြောင့်အပြစ်ရှိသောအလုတ်သည်မကောင်းမှုအကုသိုလ်ဟုတ်ကဲ့လားကိုင်းလိုက်ဆိုတူဦးကိုအဲမြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုတ်သည် ကောင်းမှုကုသိုလ်မြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်ဆို င်နာစေသောကြောင့်အပြစ်ရှိသောအလုတ်သည်မကောင်းမှုအကုသိုလ်တခါကြီးတွေစာမေးရင်လက်အုပ်ချီတာလက်အုပ်ချီတာလက်အုပ်ချီတာလက်အုပ်ချီမှတရားစိတ်ထဲဝင်တယ်တူဥကိုထိပန်းနေနာစေသောကြောင့်အပြစ်ရှိသောအလုတ်သည် မကောင်းမှုအကုသိုလ်တဥဥကိုထိပန်းနေနာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ် က်ပြီလားအဲ့ဒီအတိုင်းကဟုတ်ကြလားသိကြသလားအဲ့ဒါကိုပဲမြတ်စွာဘုရားကကုသလအနဝိဇ္ဇဒုက္ခဝိပါကလက္ခဏာလို့ဒီလိုမိန့်တာပါဠိလိုအဲ့ဒါကိုပဲအကုသလသာဝိဇ္ဇဒုက္ခဝိပါကလက္ခဏာလို့အဲ့လိုမြတ်စွာဘုရားကမိန့်တာကုသလကုသိုလ်ကောင်းမှုဆိုသည်မှာ အနဝိဇဒုက္ခပဒုက္ခဝိပါကလက္ခဏာအပြစ်မရှိခြင်းကောင်းကျိုးချမ်းသာပေးခြင်းသဘောရှိ၏ကောင်းကျိုးချမ်းသာပေးတယ်ဆိုရဲအထိခိုက်တာလားမထိခိုက်တာလားမထိခိုက်တာမထိခိုက်တဲ့အတွက်အနဝိဇအပြစ်မရှိဘူးတဲ့ထိခိုက်ရင်နော်သာဝိဇအပြစ်ရှိတယ်တဲ့အနဝိဇအပြစ်မရှိဘူးဆိုတာ ဒုက္ခဥပါကလက္ခဏာကောင်းကျိုးချမ်းသာပေးတတ်လို့အပြစ်မရှိတာနောက်အကုသလာအကုသိုလ်မကောင်းမှုဆိုသည်မှာမကောင်းမှုအကုသိုလ်ဆိုသည်မှာတာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်မကင်းခြင်းမကင်းခြင်းဆိုတာရှိတာပဲမဟုတ်လားအပြစ်မကင်းခြင်းဆိုးကျိုးဆင်းရဲကျိုးကိုပေးခြင်းသဘောရှိ၏ဘာကြောင့်အပြစ်မကင်းတယ်လဲဆိုတော့ဆိုးကျိုးဆင်းရဲကျိုးကိုပေးလို့ အပြစ်မကင်းတာဆိုအကျိုးဆင်းရဲအကျိုးကိုပေးတယ်ဆိုတာထိခိုက်နစ်နာတာမဟုတ်လားအဲထိပါနစ်နာသေးသောသေတဲ့အတွက်ပဲတာဝိဇ္ဇအပြစ်ရှိတယ်အပြစ်မကင်းဘူးဒါကြောင့်အကုသလမကောင်းမှုပဲအဲဒါလိုမြတ်စွာဘုရားအဘိဓမ္မာဒေသနာတော်မှာရှင်းရှင်းလေးမိတ်နေဒါပေမဲ့အတိဘယ်အကျယ်ပြောမပြရင်တော့သဘောအလုံးငုံမိအောင် နားမလဲကြဘူးပေါ့ဘုန်းကြီးတွေမှာဆိုလို့ရှိရင်ကိုရင်ဘဝကလေးကမာတိကဓာတုကထာဆိုတာသာတက်ရကလေးကအဲ့ဒီစကလုံးကစတက်ရတယ်ကုသလာအနဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသလာသာဝိဇ္ဇဒုက္ခဥပါကလက္ခဏာအဲ့ဒါဘုန်းကြီးတိုင်းမသိရမတက်ရတဲ့ဟာမရှိဘူးဒီဒီဟာလေးဟာဒီသဘောလေးဟာအစကလေးဟာအခြေခံရတဲ့ဒါပေမဲ့ ဟိုရှင်းရှင်းလင်းလင်းတော့အတိတ်ပဲပေါက်တာကနေကြတယ်ဒီတော့ကုသိုလ်ဆိုတာအပြစ်ကင်းတယ်ဘာလို့အပြစ်ကင်းတယ်လဲထိပါနဲ့နာစေမှုမရှိလို့အဲ့ဒါကိုပဲမြတ်စွာဘုရားကကောင်းကျိုးချမ်းသာပေးတတ်တဲ့သဘောလို့မိန့်တယ်ဆိုတော့အခုပုံညာကရိယာဝတ္ထုပုံညာနဲ့ကုသလနဲ့အတိတ်ပဲအတူတူပဲပါဠိမှာ ပုံညာကလည်းကုသိုလ်ကောင်းမှုပဲကုသလကလည်းကုသိုလ်ကောင်းမှုပဲဥပမာ သီလရှင်တစ်ပါးပါကိုမပုံညေသည်လို့ဖွယ်ပေးပြီဆိုလို့ရှိရင်တော့ကောင်းမှုကုသိုလ်ရှာမိနေတဲ့သီလရှင်လို့အဓိပ္ပာယ်ထွက်တယ်။ဒီတော့ပုံညာကရိယာဝတ္ထုကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလုပ်ရမည်ကောင်းမှုကုသိုလ်များ10ပါးဆိုတော့နံပါတ်1ကဒါနမိမိပစ္စည်းကိုစွန့်ပြီးတော့သူတစ်ပါးအားပေးလိုက်လှူလိုက်တယ် အဲ့တော့မိမိပစ္စည်းကိုစွန့်ပြီးသူတစ်ပါးပေးလိုက်ယူလိုက်တဲ့အလုပ်ဟာအပြစ်ကင်းသလားမကင်းဘူးလားဘာကြောင့်အပြစ်ကင်းတယ်လို့ပြောနိုင်လဲဘသူကိုမှ မထီပါမနစ်နာစေသောကြောင့်ဒါဖြင့်လှူဒါန်းတဲ့ပုဂ္ဂိုလ်မှအခုခုနဒေါ်လီတို့တသိန်းတသိန်းလှူတယ်လေဒါဆောင်မှတသိန်းလှူတယ်မဝီချမ်းမြေလမ်းအတွက်တသိန်းလှူတယ် လူတော့သူတို့ပစ္စည်းဥစ္စာတသိန်းရော့မသွားဘူးလားဟမ်ရော့သွားတာပေါ့ဟုတ်လားတသိန်းရော့သွားတော့အဲ့ဒါသူတို့မနစ်နာဘူးလားဘာကြောင့်မနစ်နာတော့လွယ်လွယ်ဆိုရင်ကိုယ်ထိပါနစ်နာတဲ့အလုပ်ကိုအလူရှင်ကလုံမလား အဲလောက်တယ်ဆိုကြတဲ့ကဘာကြောင့်လောက်တာတော့မထီပါမနဲ့နာလို့လောက်တာမဟုတ်လားဟုတ်လားအဲ့ဒီဒါနကုသိုလ်ကြောင့်ပေကံလှူဒန်းလိုက်လိုက်ရတာကိုပဲဝမ်းသာမနေဘူးလားဝမ်းသာတယ်ဆိုတာထိပါနင်းတာလို့ဝမ်းသာတာလားဘာကြောင့်လို့တခါအဲ့ဒီဒါနကုသိုလ်ကြောင့်လည်းပဲ ရမယ့်အကျိုးကကောင်းကျိုးချမ်းသာရအောင်မှမဟုတ်လားအဲ့ဒါက तू မသိဘူးလားသိတော့သူ့မှာနစ်နာသလားမနစ်နာဘူးလားဟုတ်ကဲ့လားဟိုကျမ်းဂန်မှာသူဆင်းရဲတယောက်ဟာသံဃာတွေတပါးစီနှစ်ပါးစီငါးပါးဆယ်ပါးစသည်နိုင်သလောက်စုပေါင်းပြီးတော့ကိုနိုင်သလောက်ကိုယ့်အိမ်မှာဆုံးကပ်ကြတယ် အသင်းဖွဲ့ကဥဆောင်ပြီးတော့အဲ့လိုဆုံးကတ်တဲ့အခါမှာသူဆင်းရဲတယောက်ကသူလည်းပဲတတ်နိုင်သလောက်ကတန်ခါတစ်ပါးဆွန်လူပါအောင်မယ်လို့သွားစီရင်ပေးထားတယ်စီရင်ပေးထားပြီးတော့နဲ့ပြန်ကပ်ရမယ်တန်ခါကိုငါဆွန်ကောင်းဟင်းကောင်းနဲ့ကပ်ပါကပ်မှာပဲဆိုပြီးတော့ဆွန်ဟင်းရှာတဲ့အခါကျတော့ကံအားလျော်စွာမြေကမ်းသားသွားပြီလို့တခါတည်းတယောက်ကငါလည်းတယောက်စီမှာငကြင်းသား ရတော့ငကျင်းသားဝယ်ပြီးတော့ငကျင်းသားကတဏှာတွေကဖမ်းပြီးတော့သူသေထားဖမ်းထားတဲ့အသေးလေးအသေးငကျင်းအရှင်မဟုတ်အဲ့ဒါရလို့ဝယ်လာပြီးတော့အိမ်မှာကြာကြာနာနာချက်ပြီးတော့နောက်တနေ့သံဃာကပ်ဖို့အချိန်ကြတဲ့အခါကျတော့သံဃာဝေပေးမဲ့အသင်းအဖွဲ့မှုစီသွားသွားပြီးတော့ကျွန်တော်ကျွန်တော်ပြင်းတဲ့သံဃာသံဃာတစ်ပါးပေးပါဆွမ်းကမလို့ ဆိုတော့အဲ့ဒီအမှုဆောင်လူကြီးကမဲအနှိုက်ခိုင်းတယ်ကြားတဲ့တန်ခါဖုံးဆုံးကပ်ပေါ်လေဒါနဲ့သူကမဲနှိုက်လိုက်တဲ့အခါကျတော့သူကြတာဘလူကြလို့ဆိုမြတ်စွာဘုရားကြကြွားမြတ်စွာဘုရားမဲကြသွားတော့သူဟာအတော်ပဲဖြစ်သွားတာဗောသူတရာတရားလျောက်စေရနာတရာတရားထက်သန်တဲ့လျောက် ဟင်းကောင်းကောင်းနဲ့သံဃာကမယ်ဆိုပြီးတော့ချက်စရာဆိုတော့မြတ်စွာဘုရားလည်းကြားအဲ့ဒါမြတ်စွာဘုရားပင့်သွားတယ်အဲ့ဒါသူစင်ရဲ့မြတ်စွာဘုရားမဲကြတယ်လို့သိကြတဲ့အခါကျတော့မူကြီးမယာတွေတထေးရွယ်တွေကသူ့မဲကိုဝယ်ကြတယ်ဒီသူစင်ရဲ့မဲကိုဝယ်ကြတဲ့မဲကိုတို့ပေးပါတထောင်ပေးပါမယ်အဲ့ဒါ မရောင်းဘူးနောက်လူကလာပြီး2000ပေးပါမယ်မရောင်း9000ပေးပါမယ်မရောင်း1000ပေးပါမယ်မရောင်းအဲဒါနားလဲသွားပြီးဒီလူစီရတို့ဝယ်လို့မရဘူးလို့ဆိုဒါနဲ့မဝင်ရတော့မြတ်စွာဘုရားပင့်သွားတယ်ပင့်သွားပြီးအိမ်မှာဆုံးကတ်အိမ်ပေါဝင်တဲ့အခါကျတော့မြတ်စွာဘုရားအရတ်တော်နဲ့အပေါင်းနဲ့မလွတ်ပါဘူးတဲ့ဒါပေမဲ့ မြတ်စွာဘုရားရဲ့တကူတော်ကြောင့်မြတ်စွာဘုရားအိမ်ပေါက်ဝင်မဲ့ကြံတဲ့အခါကျတော့အိမ်ပေါက်ကကျဲပြီးမြင့်သွားတယ်တဲ့ဒါနဲ့မြတ်စွာဘုရားပြင်လို့ဝင်လို့ရဒါနဲ့သွန်ကသွန်ကပြီးတော့မြတ်စွာဘုရားတို့လိုပြောကြသူမြတ်စွာဘုရားကိုကြံပြီးတော့သွန်ဖုံးပေးပြီးတာနဲ့အနုမောဒနာပြုပြီးတော့လိုက်ပြီးပို့မြတ်စွာဘုရားကြောင်းတော်ကြောက်အောင်မဲ့သူ လိုက်ပို့တယ်နဲ့တူတယ်ကြည်ရလားအဲ့ဒါပြီးတော့ပြန်လာတယ် အပြာမှာဝမ်းသာလိုက်တာမြတ်စွာဘုရားဆုံးခတ်ရလို့သူငကျင်းသားတကောင်ပေးရမယ်ပိုက်ဆံဆိုလို့ချင်းဘုန်းကြီးထင်တယ်လေသူ့အနေနဲ့10ရက်လောက်စားရမှာပဲ10ရက်လောက်စားရမယ်ဟာကိုမစားဘဲနဲ့ငကျင်းသားဝယ်ပြီးတော့လှူလိုက်တာအဲ့ဒါသူ့ရော့မသွားဘူးလားဟဲ့ရော့သွားတယ်ဟုတ်ကဲ့လား ရော့သွားတော့သူမြတ်စွာဘုရားပို့ပြီးပြန်တဲ့အခါကျတော့စိတ်မချမ်းမသာခြင်းဖြစ်နေတာပေါ့ဟမ်ဘလို့ဖြစ်တာဝမ်းသာလို့တဲ့ခြေတော့မြေကြီးတောင်မထီဘူးထင်ရတယ်လေကြွားနေတာဒါနဲ့အိမ်ရောက်တဲ့အခါကျတော့အိမ်ကလည်းအရင်နဲ့ကျယ်ပြန့်ပြီးအိမ်ကောင်းရာကောင်းဖြစ်နေတာတွေ့ရတယ်အဲ့ဒီထဲမှာလည်းပဲ ရွှေငွေယရနာတွေပြည့်အဲ့ဒါတွေ့ရတယ်ဘယ်သူကလုပ်ပေးတာလဲဆိုတော့သူ့တရားတရားကို appreciate လုပ်တဲ့အနေနဲ့တရားမင်းကအဲ့ဒါသူ့အိမ်မှာရွှေတွေငွေတွေနဲ့ပြည့်အောင်ဖြည့်ပေးထားတယ်တဲ့ဒီတော့သူ့ရော့သွားတဲ့ဆယ်ရက်စာဆိုကြပါစို့ဆယ်ရက်ခါဝတ္ထုငွေကြေးရော့သွားတာဟာလှူလိုက်လို့ရော့သွားတာပဲ ပြောသွားတော့အဲ့ဒီရော့သွားတဲ့အတွက်သူ့ထိခိုက်တယ်ပြောရမလားအဲ့ဒီစွန့်လွတ်လိုက်တဲ့ဆယ်ရက်သာငွေကြေးအတွက်အခုပါရအဲရွှေငွေရတနာတွေအပြည့်ရတယ်အဲ့ဒါစွန့်လို့ရတာမဟုတ်လားလူလို့ရတာမဟုတ်လားဒါကြောင့်လှူရတယ် အဲ့တော့လှူရတယ်ဆိုတော့ဘယ်သူကများဝမ်းနေအောင်မလဲဘာပဲဖြစ်မလဲအဲကိုတတ်မဲ့နေတဲ့ပစ္စည်းစွန့်လာရရလဲအတွက်စွန့်နိုင်လို့လည်းပဲဝမ်းသာတယ်တကအဲ့ဒါကြောင့်အကျိုးရပြန်တော့လည်းပဲပစ္စည်းဆိုတဲ့အကျိုးပြန်ရပြန်တော့လည်းတခါဝမ်းသာတယ်ရေပေကံလူရန်းတာဟာလူရန်းသူကိုထိပါနစ်နာစေသလားမထိပါမနစ်နာစေဘူး အဲ့ဒါကြောင့်ဘုန်းကြီးလည်းနဲ့ပြန် အာယုံသွမ်းလှူဒန်းလိုက်အောင်မယ်ဟုတ်ကဲ့လားအာယုံသွမ်းလှူဒန်းလိုက်အောင်မယ်အဲ့ဒါအာယုံသွမ်းလှူဒန်းတာအကောင်းဆုံးလုပ်ပြီးလုပ်ပြီးလူပါချက်ပါပြုတ်ပါဆိုပြီးတော့ခိုင်းတာဆိုင်ကတကာကြီးတောင်မှခရိုင်းလိုပဲပြန်ခေါ်ပြီးချက်ခိုင်းတာအဲ့ဒါဘုန်းကြီးတော့တနှုံတော့တညာလုံးစိတ်ဆင်းရဲနေဦးမှာပဲခက်ပါပြီငါငါတော့နဲ့ပြန်တော့ပိုက်ဆိုင်တော့ကုန်းပါပြီ ဟုတ်လားဘယ်လိုဖြစ်နေလဲကဲဒါဖြင့်ထိခိုက်နေတာလို့ဝမ်းသာတာပေါ့နော်ပါတော့အေးယောဂီတို့စိတ်ကူးထားနဲ့ပြန်မစားဘူးတဲ့အစာစားရမယ်နော်အဲ့ဒီစိတ်ကူးများများမှားရလေစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်လို့အခုနေရစဉ်းစားခြင်းတို့ ဆရာတော်ကအကောင်းဆုံးအစားလို့ပြောတယ်ဘာများဖြစ်ပါလိမ့်မလို့ဟုတ်လားတော့ကြရင်စဉ်းစားမရင်စဉ်းစားတယ်စဉ်းစားတယ်မှလိုက်ပျောက်သွားနောက်တစ်ခါတော့ကြာကြာလာလာလာလဲဦးမယ်ဘာပါလိမ့်မလို့ထောပါလားချိတ်လားဘယ်ဟာဘယ်လိုဟာပါလိမ့်မလို့အဲစဉ်းစားအောင်ပါအဲ့ဒါကတော့ရှုအောင်မှတ်ရအောင်ပါစိတ်ဓာနုဝသနာသတိပဋ္ဌာန်ဟုတ်လား စိတ်တဏှုပသနာသတိပဋ္ဌာန်လောက်အောင်မယ်ဆိုလိုတာကတော့လူရလို့ထိခိုက်နေနာတယ်ဆိုရင်တော့ဘယ်ဝမ်းသာပါမလဲမဟုတ်ဘူးလားဝမ်းသာတယ်ဆိုကြတဲ့ကထိခိုက်လို့လားမထိခိုက်လို့လားမထိခိုက်လို့ဝမ်းသာတာပေါ့အဲ့တော့အဲ့ဒီဒါနဟာကုသိုလ်လားအကုသိုလ်လားဟုတ်ကဲ့လားမြည်သူကိုမြတ်ထိပါနေနာစေခြင်းမရှိသောကြောင့် အပြစ်မရှိအပြစ်ကင်းသောထိပါနေနာစေခြင်းမရှိ၍အပြစ်ကင်းသောကြောင့်ကောင်းမှုကုသိုလ်ဟုတ်ကဲ့လားအဲ့ဒီတိုင်းပဲတခြားငါကိုးခုကိုစစ်ကြည့်သီလဘာဝနာအပ္ပစာယနာဝေယဝစ္စပတ္တိဒါနပတ္တနုမောဒနာဓမ္မသောနာဓမ္မဒေသနာဒိဋ္ဌိစုကမ္မ10ပါးရှိတယ်အဲ့ဒီ10ပါးလုံးအခုလို့စစ်ကြည့်လို့ရှိရဲ့အပြစ်ကင်းတယ်ဘာကြောင့်လဲ ထိပါနေနာစေခြင်းမရှိလို့အဲထိပါနေနာစေခြင်းမရှိလို့အပြစ်ကင်းတဲ့အတွက်ဒီ7ပါးဟာကောင်းမှုကုသိုလ်ဆိုတာသိကြရပေါ့အဲဒါတိတိကျကျရဲရဲတင်းတင်းပြက်ပြက်သားသားခွဲကြတတ်ပလားဟုတ်ကဲ့လားအဲ့ဒါပုံညကရိယာဝတ္ထုတဲ့ကောင်းကျိုးတို့ဤတရားဖြစ်၍ မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များလွယ်လွယ်ခေါ်ရင်တော့ဒါနဝတ္ထုသီလဝတ္ထုလို့ခေါ်နိုင်တာပေါ့အဲ့လိုတော့မခေါ်ရဘူးအဲ့ဒါက10ပါးဒါနစွန့်ကြဲပေးကမ်းလှူဒါန်းခြင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဘာဝနာမိမိတန်တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအားထုတ်ခြင်း အပစာယနာယူသေးတိုက်သူကိုယူသေးခြင်းဝေယဝိစ္စကုသိုလ်ဝေယဝိစ္စဆောင်ရွက်ခြင်းပဋိဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်းပတ္တနုမောဒနာသူတစ်ပါးပြုသောကုသိုလ်ကို ဝမ်းမြောက်မှုမောသာဓုခေါ်ခြင်းဓမ္မသဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်း ဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင်းအဲ့ဒါမောချပြုရမယ်ကုသိုလ်ကောင်းမှု10မျိုးပဲအကြောင်းသိတယ်လို့ပြုရောအဲ့ဒါကုသိုလ်ကောင်းမှုဆိုတာဆိုကြဆင်းရဲကြိုးသာပေးမဲ့ဆိုရင်ဒီကုသိုလ်ကောင်းမှုဘယ်သူပြုမလဲဘယ်မှမပြုဘူးကောင်းကျိုးချမ်းသာကိုပေးလို့သာပြုတာအခုဒီကနေ့နေဆုံးကတဲ့ဒေါက်တာအီလင်ဖော်ဖရီဆိုတာ အမျိုးသမီးလေဒီမှာဝါတွင်ပြင်ဦးလွင်ချမ်းမြေတာမှာသီလရှင်ဖို့ပြီးတရားအထုတ်သွားတာရံကန်ဒီမှာပဲသီလရှင်ဖို့ချွတ်သွားတယ်ဒီပုဂ္ဂိုလ်ကတော့တကယ့်ကိုပဲဒါနစေနာအမှန်တန်ထက်သန်တဲ့ပုဂ္ဂိုလ်ပြင်ဦးလွင်ကိုမသွားခင်ဒီမှာရောက်နေတဲ့ခိုက်လင်္ကာ3-4ရက်ပေါ့အဲ့ဒီအတော်တွင်မှာ ရွှေရကုံလိုက်ဖို့တဲ့ဒီကယောဂီဝေယောဇယောဂီတွေကရွှေရကုံကြတော့တွေ့ရသံကလိုက်လိုက်ပြီးဝတ္ထုတွေလှူလာတယ်အဲရှင်ပြင်ပေါ်မှာသွားနေတဲ့သံကမြင်တာမှမြင်တာနဲ့အတင်းလိုက်ပြီးလှူလာတယ်တခါတရံများမမိမှဆိုလို့သူအပြေးသွားတယ်အဲတဘာတဘာလှူတော့2000 2000လှူတယ်2000တော့အဲတချို့9000လှူတယ်တဲ့အဲ့ဒါဒီကလိုက်သွားတဲ့ဝေယောဇယောဂီကပြောတယ် သံဃာတော်တွေဒီနေ့ကံကောင်းတာပဲတဲ့သံဃာ40လောက်ရှိလိမ့်မယ်နဲ့တူတယ်ဒီနေ့ရွှေတော်ဘုံမှာတွေ့တာအဲအဲ့ဒါတူတူတာတခါဩခုနမေ့လို့အခုနလူစင်ရဲ့ကြီးကိုဘာလို့ခေါ်ရဲလဲအလွန်ဆင်းရဲတဲ့လူလို့ခေါ်တာပဲအလွန်ဆင်းရဲတဲ့လူဆိုတာပါဠိလိုမဟာဒုက္ခတ မဟာအကြီးအကျယ်ဒုက္ခဆင်းရဲတဲ့ပုဂ္ဂိုလ်တနေ့သာတောင်တနေ့လောက်အောင်မရှာနိုင်တဲ့အဓိပ္ပာယ်မျိုးပေါ့လေမဟာဒုက္ခအမတန်အကြီးအကျယ်ဆင်းရဲတဲ့ပုဂ္ဂိုလ်တဲ့ဆင်းရဲတယ်ဆိုတာကိုဆင်းရဲစိတ်ဆင်းရဲပြောတာမဟုတ်ဘူးပိုက်ဆံဆင်းရဲတာပြောတာဒါနဲ့အဲ့ဒီကလေးကမဟာဒုက္ဆွန်ကြွေးဆိုတာပေါ်လာမဟာဒုက္ဆွန်ကြွေးဆိုတာပေါ်လာတော့အဲ့ဒီမှာအဲ့ဒီဝိထုကြောင့်လိုပဲ တဏှာတွေဆွံ့ကျွေးမယ်ရက်သေးရွာတယ်လက်ဆွံ့မိမိနိုင်ဆွံ့ကျွေးလို့တဲ့တန်ခါအရေအတွက်လာပြီးစီရင်ပေးကြပါဆိုတော့သွားစီရင်ပေးကြတော့အဲတန်ခါအရေအတွက်ကြည့်ပြီးတော့တန်ခါတစ်ထောင်ရှိတယ်ဆိုလို့ရှိရင်ဆွံ့ကျွေးမဲ့ပုဂ္ဂိုလ်တစ်ထောင်ရှိတယ်လို့ဆိုရင်အဲတန်ခါတစ်ထောင်ရအောင်လျှောက်ပြီးတော့ပင့်ပြီးအဲဒီဆွံ့ကျွေးတဲ့နေ့ကြတော့အဲဒီမှာတနေရာမှာစုထား ပြီးတော့မှမဲချပြီးမဲကြရသံဃာပင်သွားဆုံးကအဲ့လိုလုပ်တာမဟုတ်လားအဲ့ဒါဘာခေါ်တော့မဟာဒုလို့ခေါ်တယ်ဘာအစွဲပြုတာလဲဆိုခုနမဟာဒုက္ခကိုအစွဲပြုပြီးတော့မဟာဒုလို့ခေါ်တာဒါဗမာကအသက်တာကိုတော့ဒုက္ခကြအောင်အသာမထွက်တော့ဘူးအဲဒုက္ခကြအောင်အသာထွက်ရင်မောသွားမစလို့ မဟာဒုတ်တဲ့ခလွတ်ထားတယ်ခကိုလွတ်ထားပြီးမဟာဒုတ်လို့ပြောပြီးခဲ့တဲ့ဝါရင်းကလည်းပဲအဲဒီပြင်ဥလွင်ဝယံဘီအသင်းကမဟာဒုတ်ဆွန်ကျွေးလောက်သူတို့နှစ်စဉ်လောက်တာနှစ်စဉ်လောက်တာဘုန်းကြီးတို့ရွာတွေမတော်ရတယ်မလဲအဲ့ဒါလောက်လို့ရှိတယ်ဘုန်းကြီးတို့တွေ့ရတယ်တော့ဝါကောင်လာဆိုပြီးသတ်မှတ်ထားတယ်ဝါကောင်လာစေးရန်ဆွမ်းပွဲဆိုပြီးတော့အဲလိုလောက်တာအဲ့ဒီ ပြေဦးလွင်မှာတန်ဃာပင်နာ1000 1150 1150ဒါပြေဦးလွင်ကတကားကြီးအဖွဲကတကားကြီးတွေနဲ့ဘုန်းကြီးတို့ပြေဦးလွင်ချမ်းမြေ့တာတကားကြီးတွေကလည်းတပေါင်းနဲ့တစည်းတည်းကိုအဲတော့ဘုန်းကြီးတို့ကြောင့်ကလည်းသိနေတယ်သိနေတော့အဲ့ဒီအခုဒီနေ့နေစကြွေးတဲ့ယောဂီကလည်းသူကသိသွားတော့ အဲ့လိုဆိုရင်သူလှူရသေးအောင်မယ်အဲဘာလှူမှလဲလို့ဆိုတော့သံဃာတစ်ပါးတစ်ပါးကို2000 2000လှူရင်လို့သံဃာ1150အဲ့ဒါနဲ့သူ့လှူနိုင်အောင်ကြီးညိုဖွဲ့ဖြစ်အောင်ဖွဲ့လူကြီးတွေကအစီအစဉ်လုပ်ပေးရတယ်အဲ့ဒီနေ့ကျတော့သံဃာတွေအလုံးစုပြီးတော့အဲ့ဒါကြီးညိုဖွဲ့ဖြစ်အောင်တစ်ပါးချင်းတစ်ပါးချင်းကြွပြီးတော့သူကလှူတယ် တပားကို2000 2000စာအိတ်နဲ့ထည့်ထားစာအိတ်နဲ့ထည့်ကျောင်းကဝေယဝစတဲ့ကျောင်းသားတွေကလုပ်ပေးပါတယ်စာအိတ်ပေါ်မှာကြာကြာနာနာကွန်ပျူတာနဲ့သူ့နာမည်ရောဘုံရဲ့အလူငွေရဲ့အရေးအတွက်ရောထည့်ရေးပြီးတော့စာအိတ်နဲ့လုပ်အဲ့ဒီမှာလည်းပဲတပားကို2000တန်ခါ1150အဲလှူတယ်နောက်တစ်ခါဘုန်းကြီးတို့ပြင်ဦးလွင်မှာ ရုံးလက်ချမ်းမြေမှာတရင်ကျွတ်လာပြီးနေဘဝရဏဘွဲလုပ်တယ်ဘဝရဏဘွဲကတော့သံဃာများတဲ့အကြောင်းတွေကရွှေကျင်ဂိုင်းသံဃာတွေပါတို့ကလာလျှောက်တယ်ဆရာတော်ဘုရားတရားတပည့်တော်ဘဝရဏဘွဲလုပ်ပြရသေးဆရာတော်ချီးမြောက်ပါလို့ဆိုတော့အေးအကောင်းတော်ဘောလို့သံဃာတွေစုမိကြကောင်းတော်ဘောလို့ အဲ့ဒါနဲ့တရိညလာပြင်းနေမှာဘောဟာရဏကိုလုပ်တယ်ဘောဟာရဏပြုပြီးတော့သွန်းဆန်သိမ်းလောင်းသလိုလှူဝဲဝတ္ထုတွေလောင်းရတယ်အဲ့ဒီမှာလည်းပဲဒီယောဂီကသံဃာတရား32ပါးထင်တယ်အဲ့ဒါတပါး2000ညသူကလှူတာပဲတပါး2000ညလှူတာနောက်တစ်ခါဘောဟာရဏပွဲပြီးတော့ကထိန်ပွဲရှိတယ်ဆိုတာသူကသိတယ်အဲ့တော့ပြင်ဦးလွင်ကထိန်ပွဲမှာလည်းလှူခြင်းတယ် ရန်ကုန်ကထိန်ပွဲမော်ပြီးကထိန်ပွဲဒါလည်းသူလှူခြင်းတယ်အဲ့ဒါနဲ့အဲ့ဒါလည်းပဲပြုံးလည်းကထိန်ပွဲရတော့သံဃာ90အဲ့ဒါလည်းပဲတပား2000ပြူတာပဲဒီကကထိန်ပွဲရတော့တပားကိုသံဃာ100အဲသံဃာက130ဒါလည်းပဲသူတပား2000ပြူတာပဲသို့တော့သူကတော့ဗီဇာတက်တန်းအကုန်လုံးမလို့စက်တင်ဘာလကုန် အော်တိုဘာလဇာနာပြန်သွားပါပြီဒါပေမဲ့ဝတ္ထုတွေထားခဲ့တယ်ပိုက်ဆံတွေထားခဲ့တယ်အဲဒီကသံဃာရေအတွက်နဲ့လုံတော့အဲဒီသံဃာတရားသုံးတယ်လဲ2000ပဲဒါကမော်ဘီသံဃာကြပြန်တော့လေဒီတိုင်းပဲဘုန်းကြီးကမှန်းပြောတော့မော်ဘီကတော့80ဖြစ်မယ်ထင်တယ်လို့ဆိုတော့ဥရောမော်ဘီက65ပါအဲ65ပါလည်းပဲသံဃာသူ2000ညလှူတာပဲ 65ပါးဆိုတော့15ပါးပို့တော့တော့တခါသူဝတ္ထုထားထားခဲ့တာပို့နေတော့မော်ဘီမှာ24ရက်နေ့ကတနေ့တာဆွန်းတစ်ကြိမ်28ရက်နေ့မနေ့ကတနေ့တာဆွန်းတစ်ကြိမ်ဆွန်းတစ်ကြိမ်သူ့အတွက်သူ့ဝတ္ထုနဲ့ဆုံးကပ်ပေးရတနေ့တာဆိုတော့အာယုန်နေစွမ်းညနေဖြိုးရမှာကပေါ့ဒီနေ့ကျတော့ဒီမှာနေစွမ်းတနေ့တာ ဘုန်းကြီးကဒီကဆောင်ရတဲ့ပုဂ္ဂိုလ်တွေပြောပါတယ်ကောင်းကောင်းလုပ်ပါဒီယောဂီကကောင်းကောင်းလူလေးရှိတယ်ဒါကြောင့်မို့ဒီနေ့ယောဂီတွေစားရတာနဲတယ်ဒါရရဟိုတယ်မှာစားနိုင်စားကြရတာမရတယ်အဲဒါဟိုချိုးချင်ရောလောက်ပါလို့နှစ်သိန်းကြရင်ကြသွားပါစေလို့အဲလိုပြောတယ်ဒါပေမဲ့ မိဘကနည်းနည်းဆရတယ်နဲ့တူပါတယ်ချိုချင်းညောကကြက်သားချိုချင်းညောမဟုတ်ပဲနဲ့ပဇွန်ချိုချင်းညောဖြစ်အဲဖြစ်နေတယ်နှစ်သိန်းကိုကြီးကိုမှလေလို့ပုံမှန်အားဖြင့်ဆိုရင်တသိန်းကျော်ကျော်ကုန်တာဟုတ်တသိန်းခွဲလောက်ကုန်တာအဲနှစ်သိန်းကိုကြီးကုန်မသေးလို့ခိုင်းတယ်အဲ့ဒါသူ့လူပဲကောင်းကောင်းလူတာသူတို့ဒီဝယောဂီတွေကသရတရားတော်ထက်တယ် ဟိုခုပြင်ဦးလွယ်မှာကြံခဲ့တဲ့သီလရှင်ကနေဒါကဟိုတကတော့လူမျိုးကတော့အင်ဒိုနီးရှားပါအဲသူကြတယ်ဒီလိုပဲအဲ့ဒီပြင်ဦးလွင်ကထိန်မောဘီကထိန်တမှုကထိန်လယ်ဝေးကထိန်အဲ့ဒါတွေပါတော့သူကလှူတယ်အဲတမှုဆိုရောက်ဘူးတော့မဟုတ်ဘူးလယ်ဝေးကမှသူရောက်ဘူးရောက်ဘူးသေးတယ်အဲ့ဒါလှူတယ်ဒါရမကလည်းဘူးຫນွေက ဘုန်းကြီးတို့ရွာမှာဆွမ်းဆန်စိန်လောင်းပွဲဆိုပြီးလုပ်တော့သူတို့လည်းပါလာကြတယ်လောင်းလောင်းကြတယ်အဲ့ဒါဘုန်းကြီးတို့တောင်တွင်းကြီးမှာဘုန်းကြီးဘုန်းကြီးတွေကပြင်းမရွာအဲ့ဒီမှာနှစ်ကြောင်းရှိတယ်အဲ့ဒီကြောင်းတွေသူရောက်သွားတယ်အခုအဲ့ဒီကြောင်းတွေကကထိန်နဲ့လှမ်းလှူတယ်အဲ့ဒီယောဂီကခဏလေးသူရောက်သွား အဲဘုန်းကြီးတို့ပြင်မာရအကြောင်းတောင်ကျောင်းမြောက်ကျောင်းရှိတယ်တောင်ကျောင်းကထေရောမြောက်ကျောင်းကထေရောအဲလှူတယ်အဲသူကကြတော့ဟင်္ဒရာကထေတော့မလွတ်ရအောင်အဲဟင်္ဒရာပဲလှူတယ်အဲဒီတော့ဒီလောက်လှူနေတာထောက်တော့အများကြီးရော့ကုန်မှာပေါ့မဟုတ်ဘူးလားအဲတော့ဝမ်းနေစရာကြီးပေါ့အဲ့ဒီ2000 2000လို့တဲ့ယောဂီများ ဟိုတည်းကမဟာဒုတ်တန်က1150လှူပြီးပြန်လာတော့ဝမ်းသာလွန်လို့တဲ့အမြဲတမ်းပြုံးနေတာပဲကရင်ခုန်ငင်းလာတယ်တဲ့သူအဲ့လိုဖြစ်တယ်အဲ့တော့ဒါထိပါနစ်နာတာလားမထိပါမနစ်နာတာအဲ့တော့ဘာလို့တော့ကောင်းမှုလားမကောင်းမှုလားဒါကြောင့် ဒါနဟာကောင်းမှုသီလဟာကောင်းမှုဘုန်းကြီးတို့ရေဘေးဒုက္ခသည်လေဘေးဒုက္ခသည်တွေပြည်ဝမသွားခင်တုန်းကတစ်ကြိမ်လူတယ်ပြည်ဝပြန်လာတော့တခါတစ်ကြိမ်လူတယ်ပြင်ဦးလေရောက်ပြန်တော့တခါတစ်ကြိမ်လူတယ်သုံးကြိမ်ပေါင်းသိန်း400ကျော်တော့လှူပြီးပြီလေဘေးဒုက္ခသည်အဲ့တော့သိန်း400ကျော်လှူတယ်ဆိုတာတော့ဝမ်းနည်းစရာကြီးမကောင်းဘူး ရော့သွားလိုက်တာမနှဲဘူးတော့ရော့လာတာတိုးလာတာတိုးလာအဲ့ဒါကြောင့်လည်းတွေ့တယ်ဟိုတနေ့ကဓမ္မုကထိန်သွားတယ်နဝကမ္မလူတာတသိန်းတသိန်းနဲ့လူတွေဟုတ်ပြောဦးလည်းလည်းနဝကမ္မလာလူတာတချို့က3သိန်းတော့လူတာအဲနဝကမ္မအဲ့လိုလူကြတယ်အဲ့တော့အဲ့ဒါဟာအဲ့ဒါကြောင့် ဒါနဆိုတာပုံညာကရိယာဝတ္ထုကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုမသေးကြဘူးလားသိကြတယ်။ကိုင်းလိုက်ဆိုကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များ ပုံညကရိယဝတ္ထု7ပါးဆိုသည်မှာကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များပုံညကရိယဝတ္ထု7ပါးဆိုသည်မှာကဲဆိုပါ ဒါနတတ္တတော်ဟာရှေ့သွားရှေ့သွားရအောင်ဒါနစွမ်းနိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်းဒါနစွမ်းနိုင်သမျှစွန့်ကြဲပေးကမ်းလှူဒါန်းခြင်း ီလသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်း ဝနာမိမိတန်တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေးကျင့်ပွားများအထုတ်ခြင်းဘာဝနာမိမိတန်တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေးကျင့်ပွားများအထုတ်ခြင်း စာယနာယုသေးတိုက်သူကိုယုသေးခြင်းအပစာယနာယုသေးတိုက်သူကိုယုသေးခြင်းသို့ဝေယဝိစ္စ ကုသိုလ်ဝေယဝိသဆောင်ရွက်ခြင်းပฏิဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်း ပတ္တိဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်းပတ္တာနုမောဒနာ သူတော်ဘာပြည်သောကုသိုလ်ကိုဝမ်းမြောက်နှုတ်မောသာဓုခေါ်ခြင်းပတ္တာနုမောဒနာသူတော်ဘာပြည်သောကုသိုလ်ကိုဝမ်းမြောက်နှုတ်မောသာဓုခေါ်ခြင်း သူတော်ကောင်းတရားနာကြားခြင်းဓမ္မသဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်း မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင်းဒိဋ္ဌိစုကမ္မဒိဋ္ဌိစုကမ္မ အယူဝါဒဖြောင့်မအောင်ပြုခြင်းအယူဝါဒဖြောင့်မအောင်ပြုခြင်းအယူဝါဒအယူဝါဒဖြောင့်မအောင်ပြုခြင်းအယူဝါဒအယူဝါဒဖြောင့်မအောင်ပြုခြင်းอืมပြန်ဆိုကြည့်ပါကောင်းကျိုးတို့ဤ သွားဗလားမကြည်သေးဘူးမကြည်သေးရဲ့နောက်နှစ်ခေါက်ကြိုင် လားဟောကိုနှုတ်စိတ်သုံးပါးရှိတာမှာသီလကဘာနဲ့ပါစောင့်စည်းထိမ့်သိမ့်စိတ်တော့မစောင့်စည်းမထိမ့်သိမ့်ဘူးလားသီလကလေဟမ်ထိမ့်သိမ့်တယ်မထိမ့်သိမ့်နိုင်ဘူးငါးပါးသီလစဉ်းစားကြည့်ပါ တတ္တဝါဤအသက်ကိုတတ်ခြင်းမှရှောင်ကျင်ခြင်းဆိုတာကိုယ်တိုင်တတ်ရင်ကာယကံပေါ့သူတစ်ပါးတတ်ခိုင်းရင်ဝစီကံပေါ့ဟုတ်တယ်မဟုတ်လားအဲ့တော့မတတ်ဘူးဆိုလို့ရှိရင်တော့ကိုယ်တိုင်မတတ်ဘူးဆိုရင်တော့အပြစ်မကင်းတဲ့အလုပ်မလုပ်ဘဲစောင့်သိထိန်လိုက်ထိန်သိမ်းလိုက်တာသူတို့ဘာလဲအသာမခိုင်းဘူးဆိုရင်တော့အပြစ်မကင်းတဲ့အပြောကို မပြောပဲစောင့်စည်းထိန်းသိမ်းလိုက်တာဟုတ်တယ်မဟုတ်လားအဒိဏဒါနလည်းဒီတိုင်းပဲမဟုတ်လားအဲ့ဒါအဒိဏဒါနမဟုတ်ဘူးเนาะအဒိဏဒိဏဒါနဒိဏမှာရေးချပါတယ်အဲ့ဒါရေးချမပါဘဲနဲ့ဒိဏအကံထွက်ရမှားတယ် သူတို့မပစ္စည်းမတရားယူတယ်ဆိုတော့ကိုကိုယ်တိုင်ယူရရဲ့သူတို့ကအယူခိုင်းတာရဲ့ပေါ့ဟုတ်လားအဲ့ဒါလို့မယူပဲစောင့်သိသိနေတော့ကိုနဲ့နှုတ်စောင့်သိထိမ့်သိနေတာပဲမဟုတ်လားကာမဂုဏ်တို့မှာမောက်မောက်မာမာကျင့်တယ်ဆိုတော့ကိုယ်တိုင်ကျင့်တာသူတို့ဘာခိုင်းတာနှမျိုးမဟုတ်လားစိတ်သက်သက်နဲ့တော့ကျင့်လို့ရလားမရပါဘူးအဲ့တော့ကာမဂုဏ်တို့မှာမောက်မောက်မာမာမကျင့်ဘူးဆိုတော့ဘာနဲ့ပါထိမ့်လိုက်တာ ကိုနဲ့နှုတ်ထိန်လိုက်တာမုသဝါဒဝေရမဏိသိက္ခာပဒံသမာရိယာမိလိမ်မပြောပါဘူးလို့စောင့်စည်းထိန်လိုက်ထိန်ထိန်လိုက်တယ်အဲ့ဒါတော့ဘာကိုထိန်သိမ့်တာလဲနှုတ်ကိုထိန်သိမ့်တာဟုတ်လားသို့တော်လည်းပဲရှားရှားပါပါတခါတရံမှာကိုယ်အမူအရာနဲ့လိမ်တာရောမရှိဘူးလားရှိတယ်ဟုတ်တယ်မဟုတ်လားဟိုတချို့များရှိရတယ်မဟုတ်လားဟို နေကြတော့ကိုဟာကိုသင်္ကန်းကိုတပိတ်ကြိုက်ပြီးတော့ဆုံးကန်ထွက်အလူကန်ထွက်နေနေလေလဲထွက်တယ်ညနေလဲထွက်တယ်ထွက်တော့လူတွေကတော့မသိတော့လောင်းညလှူကြတယ်ပြန်တဲ့အခါကျတော့တပိတ်သင်္ကန်းချို့ပစိုးဝအင်ကြီးဝပြီးတော့သင်္ကန်းတပိတ်ခောက်ပြီးသိမ့်ထားလိုက်တယ်ညပြီးတဲ့အခါကျတော့ကိုမိသားစုနဲ့ပြောစပါစားကြတောက်ကြဟိုတုန်းကလည်းရှိတာပဲအခုလည်းရှိတာပဲ အခုရှိတာမသိကြဘူးဘုရောကရှိတာတော့တော်တော်ပေါ်ပေါ်များများပေါ်ပေါ်များများရှိနေလို့သိကြအခုတော့သူတို့သာသနာရေးမြို့နယ်သာယကနိုင်ယကတိုင်းသာယကကဘာညာတွေသူတို့လည်းပဲမသိလို့လားမျက်စိမှိတ်နေတာလားတော့မသိပါရှိတာပဲအဲ့ဒါကိုယ်နဲ့လိန်တာမဟုတ်ဘူးလားအဲကကာယကံကိုယ်နဲ့လိန်တာပဲအဲ့ဒါလို့ကိုယ်နဲ့လည်းမလိန်ဘူး နှုတ်နဲ့လည်းမလိမ်ဘူးဆိုရင်ကိုယ်နဲ့နှုတ်ကိုစောင့်စည်းထိမ့်သိမ့်တာဟုတ်တယ်မဟုတ်လားဟာသူရာမရိယမစ္စပမာဒဋ္ဌာနာရက်သေးစားမတော့စားပါဘူးမတော့စားပဲရှောင်ကျင်နေဆိုတာဘာကိုထိမ့်သိမ့်တာလဲဟမ်တောက်တယ်စားတယ်ဆိုတာနှရွက်ကစားတာလားနှာခေါင်းကစားတာလား နှုတ်ကသားတာမဟုတ်လားအဲ့တော့ကိုထိမ့်သိမ့်တာလားနှုတ်ထိမ့်သိမ့်တာနှုတ်ထိမ့်သိမ့်တာနှုတ်ထိမ့်သိမ့်တာကိုမပါဘူးလားအလောက်ကကိုရဲ့အလောက်လားနှုတ်ရဲ့အလောက်လားကိုရဲ့အလောက်ဆိုတော့ကာယကမဟုတ်ဘူးလားအဲ့တော့ဘာကိုထိမ့်သိမ့်တာကိုထိမ့်သိမ့်တာဟုတ်တယ်မလားအဲ့၅ပါးသီလကြည့်မယ်ဆိုလို့ရှိရင် မုသာဝါဒကတော့နှုတ်ကိုထိမ့်သိမ့်တာကြံတဲ့၄ပါးကတော့ကိုရောနှုတ်ရောထိမ့်သိမ့်တယ်ဆိုကြပါစို့ဟုတ်ကဲ့လားမဟုတ်လားအဲတော့သီလဆိုတာဘာကိုစောင့်ထိန်းတာလဲအဲကိုနဲ့နှုတ်ပြည့်ကင်းအောင်စောင့်စည်းထိမ့်သိမ့်တာသို့တော်လည်းပဲတွယ်ဝိုက်သောအဖြစ်စိတ်လည်းစောင့်စည်းထိမ့်သိမ့်ပြီးသားဖြစ်တာပေါ့တစုံတစ်ခုသောအတိုင်းအတာထိပေါ့အပြည့်စုံတော့မဟုတ်အခုယောဂီတွေ ကိုဘသီလဆောက်တည်တော့ညစာကြတော့ဘာတွေစားကြတော့ဟမ်အဲမစားတဲ့ယောဂီအာထုတ်ရမြ15ရက်အရက်20ရှိပြီဆိုရယ်ခါတိုင်းစားတဲ့အချိန်အမှတ်ရသေးလားစားဖို့ဆိုတာတော့ဝေရောဟုတ်တယ်မဟုတ်လားအဲဒီတော့စိတ်ဆောင်စည်းထိန်ထိန်သိမိတာမဖြစ်ဘူးလား အဲကိုနှုတ်ဆောင်သည်ထိမ့်မိတ်နဲ့အလေးအကျင့်ကြာသွားရင်စိတ်ပါတစုံတရာသောအတိုင်းဓာတိဆောင်သည်ထိမ့်သိမ့်မိတာဖြစ်သွားတယ်ဟုတ်တယ်မလားဘုန်းကြီးတွေကိုရင်နေကြည့်ပါလားအဲညာဆုံးခံလားဟဲ့အဲ့ဒါညသာစားလို့လားမစားလို့လားရောင်နေမဟုတ်လားအဲယောဂီတွေတဲ့တောင်ပူသေးဘုန်းကြီးကတဝါနှဝါရသွားပြီဆိုလို့ရှိရင် အဲ့ဒီညသာအမှားရပါဦးမလားမရဘူးဒါပေမဲ့တခါတည်းရန်စာတာမရှိဘူးလားစာတော့ယောဂီကထမင်းတရိယာလားအဖျော်ရည်တရိယာယဟန်ကိုရင်ကလည်းအဖျော်ရည်ပဲတရိယာတာမဟုတ်လားအဲ့တော့စိတ်နဲ့စိတ်ပါထိမ့်သိမ့်ပြီးသားဖြစ်မသွားဘူးလားအဲ့တော့သီလနဲ့ကိုယ်နဲ့နှုတ်ကိုစောင့်စည်းထိမ့်သိမ့်နဲ့အလေးအကျင့်ကြာသွားပြီဆိုရင် စိတ်ကိုကတစုံတရာသောအတိုင်းဓာတိထိမ့်သိမ့်ပြီးသားဖြစ်တယ်ဟုတ်ဘူးလားတိုက်ရိုက်တော့အပြည့်စုံတော့မထိမ့်သိမ့်နိုင်ဘူးပေါ့ဟုတ်ကဲ့လားမကြောင်လဲလို့ဆိုတော့တခါတရံဟင်းချက်ထမင်းချက်တဲ့နေရာနာသွားလို့မလို့ကောင်းတဲ့ဟင်းကလေးချက်တဲ့အနံ့မှုေးတဲ့အခါကျတော့အဲ့ခါကျဘယ်နဲ့ဖြစ်တယ်စားကြတဲ့စိတ်မဖြစ်ဘူးလားဖြစ်တယ်အဲ့လိုတခါတရံတော့ဖြစ်တာပေါ့ ဟုတ်တယ်မလားဒါပေမဲ့အမြဲတမ်းဖြစ်သလားမဖြစ်ဘူးဒါကြောင့်တစုံတရာသောအတိုင်းဓာတိစိတ်ပါတွယ်ဝိုက်သောအားဖြင့်စောင့်စည်းထိမ့်သိမ့်ပြီးဖြစ်တယ်သီလကနော်တိုက်ရိုက်ကတော့ဘာကိုစောင့်စည်းထိမ့်သိမ့်နော်ကိုယ်နဲ့နှုတ်ကိုတိုက်ရိုက်စောင့်စည်းထိမ့်သိမ့်တယ်ငါးပါးသီလပဲဖြစ်ဖြစ်၈ပါး၉ပါးသီလပဲဖြစ်ဖြစ်ရဟန်းတော်တို့ရဲ့229သွဲသောသီလသိက္ခာပဲဖြစ်ဖြစ် အကျဉ်းချုပ်ကတော့နှစ်ခုပဲဘာတော့ကိုယ်နဲ့နှုတ်သံစည်းထိမ့်သိမ့်တာဟုတ်ကဲ့လားအဲ့ဒါကိုပဲသီလသိက္ခာသီလအကျဉ်းလို့ခေါ်တော့ဘောဟုတ်ကဲ့လားသီလသိက္ခာသီလအကျဉ်းအဲ့လိုကြည်ညင်းကြောင်အကျိုးများရသလားဘာအကျိုးတွေရလဲဘာအကျိုးတွေ အေးလေတခါမှမသိဘူးမကြဘူးတော့လည်းပဲသိပါနော်အဲကြတော့လျှောက်ပါအမိန့်ရှိပါဗျာလို့ဟုတ်ကဲ့လားမိန့်ရှိရမလားအေးသီလခေါ်ဆိုကိုကျင့်တရားစင်ကြယ်ညာမှုစီးပွားတိုးလျက်နာမီတက်၍ရွံ့ကျဲကြောက်ကင်းပွဲလေခြင်းဤ သေခြင်းဆိုင်လာတတိကလျက်ရောက်လာနဝေဤငါသွေရပွေကောင်းကျိုးဒီဟုတ်ကဲ့လားမသိမှုမကြဘူးလို့မို့လို့ဆိုပြလိုက်ရတာဟုတ်ကဲ့လားအဲ့ဒါသီလအကျိုးမဟုတ်လားဒါပေမဲ့တစ်ခါတစ်ခါကျတော့သတိလစ်လစ်သွားတယ်နော်အဲဒါဆိုရင်သီလခေါ်ဆို ပြိဿအလယ်ပြောတာစာမှာတော့အဲ့ဒါကိုပြိဿလို့ပြိဿကိုပွဲလေပွဲလို့သုံးကြတယ်ပြိဿထဲသွားရင်တဲ့စိတ်တန်တန်ရှင်ရှင်လိပ်ပြတန်တန်ဆင်ဆင်နဲ့ရဲရဲဝံ့ဝံ့ဝင်နိုင်တယ်တဲ့ဘာကြောင့်လဲဆိုတော့ကိုကသီလစင်ကြဲပြီးကိုချင်းတရားကောင်းနေလို့ကိုကိုချင်းတရားကောင်းတဲ့အတွက်သူများဆွဆွဲမှာအခက်ရမှာ လုံးဝမကြောက်တော့ဘူးတဲ့။ဘာကြောင့်လဲဆိုဆွဆွဲစရာကဲ့ရဲ့စရာမရှိလို့ဒါနဲ့ပြိဿဝင်နေပြိဿတဲ့ဝင်နေအခါကျတော့ရဲရဲတင်းတင်းဝင်ဝန်းနေတဲ့အဲ့ဒါပြောတာအဲကိုကမဟုတ်တာလို့လို့သီလတွေပျက်စီးနေခိုးဝဲတိုက်ချိုးလုံနေတယ်ဆိုလို့ရှိရင်တော့ပြိဿထဲဝင်ရင်ပဲနည်းနည်းကိုမသိတသိလူတွေ့မယ်အင်းဒီလူကငါကြည့်နေတာတမျိုးကြီးပဲဟုတ်ဘူးလား တမျိုးကြီးပဲဆိုတာငါမဟုတ်တာလို့တာသိနေတယ်နဲ့တူတယ်အဲ့လိုမဟုတ်လားအဲ့ကြတော့လက်ကြသန်းလားမသန်းဘူးဟုတ်ကဲ့လားမသန်းဘူးအဲ့ဒါသီလစင်ကြယ်လို့လားမစင်ကြယ်လို့အဲစင်ကြယ်တဲ့အခါကျတော့လက်ပြသန်းလာနဲ့ခေါင်းပေါ်ရင်ကော့မဝင်နိုင်ဘူးလားအဲ့ဒါပြောတာဒီဒါသီလစင်ကြယ်တယ်ဆိုလို့ရှိရင်အကျိုးကြီးအကျိုးတွေကအများကြီးရသွားပြီ အဲ့ဒါနဲ့မကပဲနဲ့သမာဓိပညာဝိပဿနာပညာမဲ့ပညာဖူပညာပါရပြီဆိုရင်တော့ပြောเสียမလိုတော့ဘူးဒါကြောင့်ပြောเสียမလိုအောင်ဘုန်းကြီးတို့ပြိဿသီလသမာဓိပညာသိက္ခာသုံးပါးအကျင့်တရားပါဝင်တဲ့တတိပဋ္ဌာန်ဝိပဿနာတရားကိုကြိုးစားအားထုတ်ကြတယ်အဲ့လိုကြိုးစားအားထုတ်တဲ့အခါမှာငါတို့အားထုတ်နေတာတကယ်ကိုတန်ဖိုးကြီးမှပြီးအဖိုးမပြတ်နိုင်တဲ့အလုပ်ကိုလုပ်နေတာပဲလို့ နားလေသဘောပေါက်ပြီအသေးစိတ်အမှုရာတွေပါစေစေဆတ်ဆတ်စိတ်စိတ်ချူမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်အမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်စင်းနဲ့တစ်စင်းရင်းသံလို့မဲ့ညာဖူညာဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။